ဖိလိမုန်ဩဝရစာအခန်းကြီး1အငယ်1မှ9ယေရှုခရစ်နှင့်ဆက်ဆိုင်သောအပြင်အကျဉ်းခံရသောငါပေါလုနှင့်ငန်းကြီးတိမောသေးသည်ငါတို့ချစ်သောလုတ်ဖို့ဆောင်ပဲ့ခြင်းဖိလိမုန်ငါတို့ချစ်သောနှမအပိငါတို့စစ်သူရဲ့ခြင်းအာခိပုမှဆ၍တင်းအိမ်၌ရှိသော အသင်းတော်ကိုကြားလိုက်ပါ၏ ငါတို့သခင်ယေရှုခရစ်နှင့်ငါတို့အဖန်ကြီးဟုသောဖျားသခင်ထံတော်ကကျေးဇူးတော်နှင့်ညီသက်ခြင်းသည်တင်တို့၌ရှိပါစေသောတင်သည် သခင်ယေရှုခရစ်ကိုယုံကြည်၍တန်ရှင်းသူအပေါင်းတို့ကိုချစ်သည်ဟုငါသည်ကြားလျင်ငါ၏ဖျားသခင်ကျေးဇူးတော်ကိုအစဉ်ချီးမွမ်း၍တင့်အဖို့အလို့ငါဆုတောင်းပတနာပြုလျက်နေ၏ဆုတောင်းသောအချက်ဟုမူကားတင်သည်ယုံကြည်ခြင်းကိုဆက်ဆံသောအရှင်ကြီး၍ သူတပါးတို့သည်ယေရှုခရစ်အဖို့လို့ငှာငါတို့၌ကောင်းသောအရာ ရှိသမျှတို့ကိုဝန်ခံမိအကြောင်းဆုတောင်းပတနာပြု၏အချင်းငါညီတင်သည်တန်ရှင်းသူတို့၏စိတ်နှလုံးကိုတက်တာစေသောကြောင့်တင်ဤမေတ္တာကို ထောက်၍ငါတို့သည် အလွန်ဝမ်းမြောက်ချမ်းသာခြင်းရှိ၏အငယ်၈မှ၁၉ ထိုကြောင့်သင်သည်ပြုသင့်သော အမှုအရာကိုပညတ်ထားခြင်းငှါ၊ငါသည်ခရစ်တော်အားဖြင့် အလွန်ရဲရင့်စရာအခွင့်ရှိသော်လည်း၊အသက်ကြီးသောပေါလုတည်းဟူသောယေရှုခရစ်ကြောင့်အကျဉ်းခံရသောသူဖြစ်လျက်ပင်၊မေတ္တာအားဖြင့်သာသင့်ကို တောင်းပန်ပါ၏။ချည်နှောင်ခြင်းကို ခံစဉ်တွင်၊ငါဖြစ်ဘွားစေသောသားတည်းဟူသော၊သင်သည်အထက်ကအသုံးမရသောသူ၊ယခုတွင်ငါနှင့်သင်သည်အသုံးရသောသူဩနေသိမ်အဘို့ ငါတောင်းပန်ပါ၏ထိုသူကိုတင့်ထံသို့ငါပြန်စီသည်ဖြစ်၍သူကိုငါယင်သွေးကဲ့သို့ မှတ်လျက်လက်ခံလော့ဧဝံဂလိတရားကြောင့်ချီနှောင်ခြင်းကိုငါခံစဉ်တွင် သူသည်တင်ဤကိုစားငါကို ပြုစုစေမိအကြောင်းသူကိုငါထားခြင်းတော်လဲတင်သည်ငါ၌ကျေးဇူးပြုရတွင် အနိုင်ပြုရတကဲ့သို့မဟုတ် အလိုလျောက်ပြုစေခြင်းသောစိတ်ရှိသည်ဖြစ်၍ သင်၏အခွင့်မရှိလျှင် အလင်းမပြုလိုထိုမှတပါသင်သည်သူ့ကို အစဉ်ရစေခြင်းငှာသူသည်တင်နှင့်ခဏကွာသွားသည်ဟု ဆိုเสียရှိ၏ထိုတို့ဆိုသော အစေခံကြုံကဲ့သို့ရမည်မဟုမဆိုလိုငါ၌အထူးသဖြင့် ချစ်တော်ညီတင်၌ကဇာတိအားဖြင့်၎င်းသခင်ဖျားအားဖြင့်၎င်းတာ၍ချစ်တော်ညီကဲ့သို့ရမည်ဟု ဆိုလိုသည်တို့ဖြစ်၍တင်သည်ငါကိုအပေါင်းဖော် ကဲ့သို့မှတ်လျင်သူ့ကိုငါကဲ့သို့ပင်လက်ခံလော့အငယ်16မှ21သူသည်တင်၌ပြမှားခြင်းကြွေးတင်ခြင်းတစုံတစ်ခုရှိလျင်ငါအတွက်တံမှတ်လော့ဆက်ပေးမည်ဟုငါပေါ်လူသည်ကိုလက်နှင့်ရေးထား၏တို့ရတွင်တင်ဤကိုဒီဟုသောကြွေးကိုပင်ငါအားဆက်ပေးရသောအကြောင်းရှိသည်ဟုငါမဆိုအချင်းငါညီသခင်ဖျား၌ငါကိုကျေးဇူးပြုပါလော့ခရစ်တော်၌ ငါ့စိတ်နှလုံးကိုသက်သာစေပါလော့။သင်သည်နားထောင်မည်ဟုယုံမှားခြင်းမရှိသည်သာမက၊ငါပြောသည်ထက်သာ၍ပြုမည်ဟု အမှန်သိလျက်ငါရေးလိုက်ပါ၏။22ထိုမှတပါး၊ငါတည်းခိုစရာအရပ်ကိုလည်းပြင်လော့။အကြောင်းမူကား၊သင်တို့သည်ဆုတောင်းပဌနာပြုသောအားဖြင့်သင်တို့ရှိရာသို့ငါရောက်ရသောအခွင့်ကိုပေးတော်မူမည်ဟု မျှော်လင့်ခြင်းရှိ၏ယေရှုခရစ်ကြောင့်ငါနှင့်အတူအကျဉ်းခံရသောဧဖပြမှဆ၍ငါ၏လှုပ်ဖို့ဆောင်ဘက်မာကုအာရိတခုဒီမလူကာတို့သည်တင့်ကိုနှုတ်ဆက်ကြ၏ငါတို့သခင်ရှုခရစ်ဂျေဇုတော်သည်တင်တို့၏စိတ်ဝိညာဉ်နှင့်အတူရှိပါစေတည်းအာမင်ဖိလိမုန်ဩဝါဒစာဖြစ်၏